ဘုန်းကြီးယောဂကနာတာရှိယောဂဖြစ်နေတော့အသွားအလာအလှုပ်ရှားမှမောတယ်ထိုင်ပြီးလို့အမောပြေသွားရင်တော့လည်းပြောလို့ရပြန်တယ်ဆရာတော်ဘုရားကြီးရှိနေတော့ဘုန်းကြီးတို့ကသက်သာတယ်ခုတော့အကုန်လုံးတာဝန်တွေကရောက်လာတို့ဆရာတော်ဘုရားကြီးဟာ

မချဲ့ပဲနဲ့ကြိုက်ပါတယ်အဲ့ဒီအတိုင်းလည်းပဲတို့အဖွဲ့လူကြီးတွေနာယကအဖွဲ့ကြီးကစီမံကြပါတယ်စီမံကြပါတယ်ပြီးတော့တို့ပရိသတ်တွေကဘုန်းကြီးတို့ယောဂီတွေကရောဘုန်းကြီးကစပြီးတော့ပထမဆရာတော်ဘုရားကြီးကိစ္စဖြစ်ခါစဘုန်းကြီးကိုမလျှောက်ကြပါဘူးဘုန်းကြီးမလျှောက်ခြင်းရဲ့အကြောင်းကတော့ဘုန်းကြီးပါပါသွားမှာတူလို့တဲ့ ကိစ္စမရှိပါဘူးလို့အဲ့ဒါကြောင့်ခြားတဲ့ကဘယ်လိုတုံးဆိုတော့ကြံတော့ဆိုတော့ဘုန်းကြီးကသဘောမကျတော့ဘုန်းကြီးသဘောမကျတယ်လို့ပဲနေကရောဘယ်ကရောသဘောမကျကြဘူးပြီးတော့ကြံတော်တယ်မကသေးပဲနဲ့လေပေါက်ဆက်နေဆိုတော့ဟာဒါကလူတိုင်းလုပ်နေတဲ့ဥစ္စာတို့ဆရာတော်ကြီးနဲ့မတော်ဘူးဒါတော့ဘုန်းကြီးတို့သဘောမတူနိုင်ဘူးလို့ နန္ဒာတိနဲ့ဘုန်းကြီးကပူဇော်ခြင်းနဲ့ပူဇော်ခြင်းသာကလည်းပဲဘုန်းကြီးတို့ဗောဓိကုံသားကကုံးပေါ်တင်ပူဇော်ခြင်းသာပါအဲ့ဒီလိုဘုန်းကြီးသိခါကြမှာဥစိန်ဝင်ကရောက်လာဘုန်းကြီးသိဘူးလားမသိသေးဘူးဘာလို့မပြောက်တော့ဥစိန်ဝင်ကကျုပ်တို့ဗျာပါတိပါချက်အားထုတ်တာတောင်မှခံနိုင်ရည်ရှိသေးတာ ဘုန်းကြီးနေလားငါလားထုတ်ထားတာခံနိုင်ရမရှိပဲနေခြင်းမလို့သူကကြောက်မယ်ဆိုပြီးတော့အဲ့ဒါနဲ့သူရောက်လာတော့ဘုန်းကြီးကဘုန်းကြီးရမ်းဖြစ်တဲ့အကြောင်းပြောတော့အစိုးရကဥပဒေလုပ်ထားပါတယ်တဲ့ကိစ္စဟိုရင်ပေါ်လို့တုံးခဲ့တဲ့၃နှစ်လောက်ကနေတူပါတဲ့ခုံကြီးတစ်ပါးပြန်တော်မူတော့ကြောင်းခဲ့ခြင်းသူတို့တရားဓမ္မအဓိကမိသိညို့ကိုလို့တော့ရက်ွက်ကမခံဘူးလုံးဝင်လို့ကရိုက်နဲ့တန့်နေဖြစ်တော့ အစိုးရကလုတ်တန်ကလွဲရင်ဘယ်နေရာမှ မပူဇော်ရဆိုတဲ့ဥပဒေလုတ်ထားတဲ့အတွက်ကြောင့်အဲ့ဒီဥပဒေအရကြံတော့ပဲလိုရပါတယ်တခါလုတ်ကြံတော့လည်းပဲနန္ဒာချင်းနေနဲ့ဘုန်းကြီးကပူဇော်ခြင်းနဲ့နေရာတန်တန်ဘယ်သူမှဥရင်မပြုတဲ့နေရာအဲ့ဒီမှာယူနိစပယ်အင်ဂျင်နီယာယုတ်ကြီးဦးဝင်းထိန်ကသူကရှိတော်ကို စက်တိကြီးရှိပါတယ်တဲ့ခုမှပြီးကဘယ်သူမှမတင်ကြပါသေးပါဘူးတဲ့အဲ့ဒီစက်နဲ့အဲ့ဒီတဲ့နန်းတာလည်းမထည့်ပါနဲ့တဲ့ဘာကြောင့်တုံးဆိုတော့အောက်ကနေပြီးတော့သူတို့ခန္ဓာတော့ကြာလာတဲ့ပြာဟာဆရာတော်ကြီးရဲ့ပြာပဲဖြစ်ရနန္တာတိပါလာခဲ့လို့ရှိရင်မြင်နန္တာပြာကြီးနဲ့ရောနေလိမ့်မယ်တဲ့မတမ်းပြင်း နောက်ပူဇော်ခြင်းတဲ့ပုဂ္ဂိုလ်တွေတန်တန်ရှင်းရှင်းပူဇော်ရအောင်အယိုးတော်တွေဓာတ်ကြီးကလည်းပဲတန်တန်ရှင်းရှင်းအထုမရွေးရတော့ဘူးဆိုပြီးတော့ပြောတော့ဘုန်းကြီးလည်းသဘောတူပါတယ်။ဘာကြောင့်လဲလူကြီးတွေလှုပ်ထားတာနာယကအဖွဲ့တွေလှုပ်ထားတာအဟင်ဒါအကောင်းသားပဲဒါပြီးမဲ့လို့နယ်ကလာတဲ့ပုံကိုယ်တွေကရောဒီမှာရှိတဲ့ပုံကိုယ်တွေကရော ကြံတော်ဆိုတဲ့အခါမကြားကြညာဘူးဘုန်းကြီးကပါစပြီးတော့တို့တော့ဥပဒေကလည်းရှိနေလို့ဒီလိုလုပ်ရတယ်အဲ့ဒီတော့တို့ဆရာတော်ဘုရားကြီးကအကျဉ်းယုံပြီးတော့အကျဉ်းကြိုက်တော်လည်းပဲလို့ဘုန်းကြီးကပူဇော်တာလာတာတော့မတားကြပါနဲ့မြတ်စွာဘုရားဟာအလွန်အကျဉ်းကြိုက်ပါတယ်မြတ်စွာဘုရား ပရိနိဗ္ဗာန်ဇံတော်မူတဲ့အခါမှာညီတော်အာနန္ဒာကိုအနုရုဒ္ဓအရှင်မြတ်ကအာနန္ဒာကုတ်တေနာယုံတဲ့ကတရားဓမ္မတွေမင်းတွေကိုတွားပြီးတော့အကြောင်းကြားကြည့်မြတ်စွာဘုရားတော်ပရိနိဗ္ဗာန်စံပြီလို့ဆိုတော့အာယုမလေးလင်းကားစားလေးအာယုလင်းလင်းကြီးသင်းသင်းကြီးမကြက်ခင်ကလေး ညီတော်အာနန္ဒာသွားတော့ဟိုမှာအစီအဝေးစီရကြီးမှာစီဝေးနေကြတယ်စီဝေးတာကလည်းပဲတို့နယ်မှာမြတ်စွာဘုရားမပင်မဲနဲ့ကြွလာပြီးပရိနိဗ္ဗာန်စာနဲ့တဲ့အဲ့ဒီတော့တို့ဘယ်လိုဘယ်လိုစီမံရမယ်ဘယ်လိုဘယ်လိုလုပ်ရမယ်ဆိုတဲ့ဥစ္စာတွေသူတို့စီမံပြီးတော့ညီတော်အာနန္ဒာလာပြီးတော့အကြောင်းကြားလိုက်တော့ဟေ့ ကုတ်တိနာယုံတွေကရှိသည်၍အတိအမဟုတ်အကအခေါ်တူရိယာဒီဟူသည်၍အဖွဲလိုက်အကုန်ထွက်ဆိုပြီးတော့ထွက်ခိုင်းပါတယ်အဲ့ဒီလိုနဲ့ပူဇော်ပြီးတော့ကိုမြတ်စွာဘုရားရှင်ရဲ့အလောင်းတော်ကိုကုတ်ဒီနာယုံမြို့တောင်ဘက်ကနေပြီးတော့အရှိအရှိကနေပြီးတော့အဲ့ဒီဖက်ချဖို့အဲ့ဒီမှာ ယောက်ျားတန်တန်ရှိရောက်ခေါင်းလျှော်ပြီးတော့အဝေးသေးအစားပြည့်နဲ့မြတ်စွာဘုရားအလောင်းတော်ထားမယ်ဆိုပြီးတော့ထမ်းကြတာမလို့မရလှုပ်လို့ကိုမရအဲ့ဒီတော့ဒီခါတုန်းကအနုရုဒ္ဓအရှင်မြတ်ကဒိဗ္ဗသက်ခုအဘိညာဉ်ကရထားတော့မြတ်စွာဘုရားဤတတဲ့နဲ့အချီးကျူးခံရတဲ့အရှင်မြတ်ဖြစ်တော့ရှင်နုရုဒ္ဓကိုပဲ တကားတကမကြီးကလျှောက်ကြပါတယ်ဗျာတပိတော်တို့ဒီလူတွေကအလွန်အာသာတဲ့လူတွေပါတဲ့လူငယ်တွေကြွလို့ပြရတော့အေးတကားတို့ရည်ရွယ်ချက်ကတမျိုးနတ်တွေရဲ့ရည်ရွယ်ချက်ကတမျိုးတဲ့ရည်ရွယ်ချက်ချင်းမတူကြလို့တဲ့တကားတို့ရည်ရွယ်တာကမြို့တောင်ဘက်ကနေပြီးတော့အရှိပတ်ပြီးအဲ့ဒီမှာချဖို့ရည်ရွယ်တယ်နတ်တွေကမြို့မြောက်ဘက်ကတကားကဝင် တကားကဝင်ပြီးတော့မြို့လေမြို့လေကနေပြီးတော့မြို့အရှိထွက်အရှိထွက်ပြီးတော့အရှိဘက်ကုန်းကမာလာရီမင်္ဂလာထားတဲ့ဗိသိက်သွန်းတဲ့နေရာလက်ထပ်တဲ့နေရာပူဇော်တဲ့နေရာအဲ့ဒီနေရာကိုနတ်တွေကပူဇော်မယ်ဆိုပြီးတော့ဒီလိုရည်ရွယ်ပါတယ်တဲ့အဲ့ဒါကြောင့်ဒီလိုနဲ့ရည်ရွယ်ခြင်းမတူလို့လို့ဆိုတော့အာသမီးနတ်တွေရည်ရွယ်တဲ့အတိုင်းပဲ တပည့်တော်တို့ပူဇော်ပါမယ်ဆိုပြီးတော့အဲ့ဒီကိုဆန်းရတယ်အဲ့ဒီတော့ဤတော်အာနာနာကမြတ်စွာဘုရားသက်တော်ထင်ရှားရှိစဉ်၆ပါတယ်မြတ်စွာဘုရားတပည့်တော်တို့ဘယ်လိုလုပ်ပြီးတော့မြတ်စွာဘုရားအလောင်းတော်ကိုစီမံရပါမလဲလို့ဆိုတော့အာနန္ဒာတဲ့ အမတ်ပညာရှိတယ်မင်းပညာရှိတယ်ရှိတယ်တဲ့သင်တို့ဘုန်းကြီးတွေအေးအေးပဲနေကြတဲ့စက်ကြမင်းသင်းယူတဲ့အခါသင်းယူသလိုသင်းယူရမယ်ဆိုပြီးတော့စက်ကြမင်းဘယ်လို သင်းယူပါသလဲဖရာဤတော်အနန္ဒာကထလျှောက်တော့ပထမဆုံးပိတ်နဲ့ထုံး ပိတ်ဆိုပေမဲ့လို့သံမင်းညာပိတ်မဟုတ်ဘူးဘူးဒီပိတ်တို့ဘုရုံမပိတ်တို့တို့ပိတ်ဤကောင်းစားနဲ့ပြီးတော့မှဂွန်းတထဂွန်းတထပြီးတော့မှပိတ်တထပိတ်တထပြီးတော့မှဂွန်းတထဂွန်းတထပြီးတော့ပိတ်တထနဲ့ပိတ်အထပေါင်း900ဂွန်းထပေါင်း900အဲ့ဒီလိုထုတ်ပြီးမှသခြင်းနဲ့သံသခြင်းနဲ့ထည့်ပြီးတော့အထကထာကတော့ရှူရီလို့ဆိုပါတယ် အဲဒို့ပဲမဲ့လို့အရာသူဆိုသတ်တဲ့ဖြင့်စံဩတာပါပဲစံဆိုပေမဲ့လို့အထာတာကဒါဒီနေရာမှာသူဝေနရွှေကိုဆိုပါတယ်လို့သို့တော့ရွှေဆိုရင်အရေးပြောသွားမှာပါပဲစံမျိုးဖြစ်ပါလိမ့်မယ်အဲ့ဒီမှာမြည်တင်းကြုံမယ်လို့ဆိုတော့အဲ့ဒီအတိုင်းပဲမန္လာတွေကမီးတော့ညီတော်အာနန္ဒကဒီအကြောင်းပြောတော့ဟေ့ယူတဲ့တော့အကုန်လုံးအဝိသ္တိရှိသေးပြီယူခဲ့

ကြောင်းလေးတောင်းကနေပြီးတော့အလွန်နေရာသန်းတဲ့ပုံကိုယ်တွေထမ်းလက်မိတွေနဲ့နင်လားငါလားရှို့တာမလောင်ဘူးမလောင်တော့တကားရှင်နုယုဒ္ဓအရှင်မြတ်ကိုလျှောက်ထားကြပြန်တယ်အရှင်ဖျားမိချို့လို့မလောင်ဘူးဘယ်လိုကပြားလဲဖျားဘာဒီလိုနေလို့ပါလဲဖျားဆိုတော့ဘာမှလူတို့မဟုတ်ဘူးတဲ့နတ်တွေက သူတို့ကိုးကွယ်တဲ့ဆရာကြီးကြည့်လိုက်တော့ရှင်မာကတ္တပအရှင်မြတ်ကြီးကိုးကွယ်တဲ့နတ်ကြီးကရှင်မာကတ္တပအကြီးကြီးညိုပြီးတော့နတ်ကြီးရောက်သွားတဲ့နတ်ကြီးသင်္သာတိပုတ္တရာရှင်မောကလန်ရှင်အနုယုတ်တာအစရှိတဲ့မဟာသာဝကကြီးညိုယုံလေးနဲ့ကြီးညိုပြီးတော့နတ်ကြီးရောက်နေတဲ့နတ်ကြီးက7,400လောက်ရှိတယ်တဲ့အဲ့ဒီထဲကရှင်မာက ရှင်းမာကတ္တပကြီးညိုတဲ့နတ်တွေကဒိုးဆရာတော့မပါသေးဘူးမရောက်သေးဘူးဒိုးဆရာမရောက်သေးလို့ကိုဆရာပဲမနဲ့ကြည့်လိုက်တော့ဘာဝါနဲ့ကုတ်တိနာယုံရရောက်နေပြီဘာဝါနဲ့ကုတ်တိနာယုံက၃ကဝေးတယ်ခုဟာခေါ်လိုက်တော့6မိုင်ပေါ့6မိုင်မှာ၃မိုင်လောက်လိုတော့ညနေရောက်လာမယ်အဲ့ဒီတော့ရှင်းမာကတ္တပ မဖူးခင်မီးမလောင်ပါသည်တည်းလို့နတ်ကြီးရဲ့အဓိဋ္ဌာန်ကြောင့်လို့တော့အာဒါမြင့်ဗျာတပည့်တော်တို့ဟိုတင်းပြီးတော့ကျွမ်းမာကတ္တဗလာအောင်ဆောင်ပါအောင်မယ်ဆိုတော့အဲ့ဒီရှင်မာကတ္တဗမမြင်ဘူးတဲ့ပုဂ္ဂိုလ်မကြားဘူးတဲ့ပုဂ္ဂိုလ်တွေကရှင်မာကတ္တဗဆိုတာဘယ်လိုပုဂ္ဂိုလ်ပါလိမ့်မလဲဆိုပြီးရှိကျိုးစုကကျိုးသွားပြီးတော့ရအောင်ကျိုးစုကကျိုးနန်းဟိုတင်းနေပါဒီပန်းဒီကျဲစုကကျဲနေဒါတွေကျိုးပြီးတော့ ပူဇော်ခြင်းလွန်လွန်တော့ဇမရကတ္တပါပဲလို့လဲလို့ဆိုတာအဲ့ဒီမှာရှင်မကတ္တပါအရှင်မြတ်ရောက်လာတဲ့အခါကျတော့ဗတ်ချလဲပြီးတော့ပူဇော်ပြီးတော့ဒီနေရာကတော့မြတ်စွာဘုရားရဲ့ခြိတောက်တော်ပဲလို့ခင်းပုံဘက်ကခင်းပုံထဲမှာအလောင်းတော်ခေါင်းမှာဘာမှမြင်ရတာမဟုတ်ဘူးသို့ပေမဲ့လို့ရှင်မကတ္တပါကဒီဘက်ကခြိတောက်ဆိုပြီးတော့ ခြေရင်းကနေပြီးတော့ရှစ်ခိုးပါတယ်မြတ်စွာဘုရားရဲ့ခြေတော်အစိုးထွက်ပါစေဆိုတဲ့အတိုင်းပဲအဲဒီပိတ်ပေါင်း900ခွန်းချပေါင်း900နန္ဒာဘုံထဲကနေပြီးတော့ခြေတော်အစုံထွက်လာလို့ခြေတော်အစုံဖက်ပြီးတော့ရှစ်ခိုးပါတယ် အဲဒီအခါမှာပိယိဇတ်တွေလည်းစုညံမှုရပါသည်အဲ့တော့ရှင်မကတ္တဗနောက်ကပါတဲ့900သောယဟန်ဓာတွေပုထုဇဉ်တွေသောတာပန်တွေအဲ့ဒီပုဂ္ဂိုလ်တွေကိုလမ်းတွေကရှင်မကတ္တဗကသိအောင်လုပ်လာခဲ့ပါတယ်ဘာကြောင့်လဲဆိုပရိသတ်ထဲမှာရှင်မကတ္တဗဇပည့်ယဟန်ဒီကလက်မြောက်ငိုတယ်ပြည့်လဲငိုတယ်ဆိုတဲ့ဥစ္စာတွေ မသိရအောင်ဒီနေရာကအာရပါရငိုပေးပြီဆိုပြီးတော့လမ်းကနေကခဏရပြီးတော့နေတော့အဲ့ဒီမှာကရပိုက်တရားနတ်ပန်းသင်္ချာပန်းလို့ခေါ်တဲ့အဲ့ဒီပန်းကြီးကကြီးရွက်လောက်ရှိတဲ့ပန်းကြီးကိုအောက်ကအငှားဒုတ်တက်ပြီးတော့သူကဆောင်းပြီးတော့လာတာအဲ့ဒီညဆိုယမကတဘာအရှင်မြတ်ကမတ်တရပြီးလက်အုပ်ရှိတော့ဒီပရပိုက်လက်အုပ်ရှိတာမဟုတ်ဘူး မြတ်စွာဘုရားကိုချီတာလေးစားတဲ့အနေနဲ့မလေးမစားကြမှာဆိုလို့မထရရင်းနဲ့လက်အုပ်လေးချီပြီးတော့အပင်ပရပိုင်မြတ်စွာဘုရားသိရတာသိပါတယ်တဲ့ပရိနိဗ္ဗာန်စံလို့ခုနှစ်ရက်ရှိပြီဟောဒီမှာဒီပန်းဟာအဲ့ဒီကနေယူလာခဲ့တာပဲလို့အဲ့ဒီဥစ္စာပြောလိုက်တာရှင်းကိုကြတယ် ရှေ့ငုံယုံနေမဟုတ်ဘူးလေသူကလေလှိတ်သူကလှိတ်တော်တဲ့လူမမြင်လို့ကိစ္စမရှိသေးဘူးသက်သာရရသွားအာရပါရရှေ့ငုံလိုက်ရလို့ရှင်အာရမြုံထားရလို့ရှိရင်အဲ့ဒီမှာပြက်သွားတတ်ဟုတ်တော့မမြုံရအောင်အာရပါရအဲ့ဒီက900ဒီအဲထဲမှာယဟန်သူတစ်ပါးပါလာတယ်သူဘာတာဆိုတဲ့ ခေါင်းရိပ်သမားတယောက်ဖတ်ထန်ပြီးတယောက်ကဖြစ်လာတာအဲ့ဒီပုဂ္ဂိုလ်တွေကငိုတော့သူကနေပြီးတော့ဟိတ်မငိုရနဲ့ကွာကြိတ်ကြတို့လွတ်ပြီးယဟန်ကြီးဂေါရမလက်ကသူရှိတုန်းကဟိုဟာမလုံးနဲ့ဒီဟာမလုံးနဲ့ဟိုဟာမစားနဲ့ဘယ်မသွားနဲ့နဲ့အလွန်ပြညာတယ်ခုဒီကလေးကစဒုသွားရင်ရသွားဒုသွားရင်ရသွားဒုလုံးချင်လို့လုံးမှာပေါ့ဆိုတော့ရှင်မာကတ္တဗအရှင်မြတ်ကြီးကသံဝေကရတော်မူ ဩမြတ်စွာဘုရားတောင်းမှရှိတော်မူသေးတယ်တတိဟန်ဆိုဟာဒီလိုစကားတွေပြောရတယ်ငါတင်ငါဆွဲချွတ်လိုက်ရင်ဖြစ်တယ်ဆွဲချွတ်ပြီးနှင်ထုတ်လိုက်ရင်ဒါပြီးမဲ့လို့မြတ်စွာဘုရားမှာမိမသိရိုးရခင်ယဟန်တော်ဒီဟာဒီလိုဒီလိုဖြစ်တဲ့ဆိုတဲ့ဥစ္စာကြီးရောက်ကုန်မှာဆိုလို့အတာပဲမသိကြအောင်ဆောင်းပြီးတော့တရားနဲ့ဟောပြီးတော့ ဖြစ်လာတဲ့သဘောရှိရင်ပြတ်တတ်တဲ့သဘောရှိတယ်ဆိုပြီးတော့အဲ့ဒီရှင်မာကတ္တဝအရှင်မြတ်ကြီးကတရားဟောပြီးတော့တရားဟောပြီးတော့လာကြပါတယ်အဲ့ဒီမှာရှိတော်အဆုံးဘူးလို့အားရလို့ထွက်ဝင်ပြီးတော့ပြန်ဝင်သွားတော့ခွန်လည်းပဲတစ်ခုမှမပေါက် ဗိတ္တိလည်းပဲဗိတ္တာဒီရှင်မြင်လေးတက်တင်မှပေါက်သွားခြင်းစွတ်သွားခြင်းမရှိနန္တာပုံတွေကလည်းနန္တာတုံးတွေရွေ့သွားခြင်းမရှိပဲနဲ့ဖူးလို့လည်းအားရရောနီးကအလိုလိုထတော့အဲပူဇော်တဲ့နေရာကလည်းပဲမင်္ဂလာရှိတဲ့ဗိတ္တိသွန်းတဲ့နေရာလက်ထပ်တဲ့နေရာတကယ်မင်္ဂလာနေရာမှာပူဇော်တာနတ်ပြည်ရဲ့သဘောကြအတိုင်း တို့ခုဟာကတော့အစိုးရကိစ္စကလည်းပါတော့အစိုးရလည်းသဘောကျလူကြီးတွေရောအကုန်လုံးသဘောကျအောင်စီစဉ်ရရပါတယ်အဲ့ဒီစီစဉ်တဲ့ဥစ္စာကလည်းအများကလည်းဩဒါကြောင့်ဒီလိုလုပ်ကြတယ်ဆိုတာသိအောင်လို့ပြီးတော့ဘုန်းကြီးကတခုတော့ပူဇော်တာတော့သူတို့ပူဇော်ခြင်းတယ်လို့ပူဇော်ပါသည်ပန်းကုန်းကြီးပန်းကွေးတွေလှုပ်ခြင်းတယ်လို့လှုပ်ပါသည်ဒါတော့မတားမြစ်ပါနဲ့ ဘာကြောင့်လို့ဆိုတော့နောက်ပိတ်ဆုံးပူဇော်ခြင်းဓာရီတားမြစ်လိုက်လို့ရှိရင်သူတို့ရဲ့ကုသိုလ်တွေတားမြစ်ရာရောက်သွားမယ်မတားမြစ်ကြပါနဲ့ပူဇော်ခြင်းလို့ပူဇော်ပါမြတ်စွာဘုရားမကြိုက်ပြီလေလို့အဲ့ဒီတော့ကပူဇော်လိုက်ကြတဲ့ဥစ္စာဟာအတိအမှုတ်တွေနဲ့ဒီကလူတွေရဲ့အတိအမှုတ်အဖွဲကတစ်ခုနောက်ကနတ်တွေရဲ့အတိအမှုတ်အဖွဲအကောင်းကြီးကနတ်တွေကလည်းအတိအမှုတ်တွေနဲ့လူကြနတ်နတ်ကြလူအပေါ်ကနတ်

ငါဖရားရဲ့အလိုတော်ကြဖြစ်တယ်ဆိုပြီးတော့မိန့်သွားပါတယ်အဲအဲ့ဒီလိုပဲတို့ဆရာတော်ဘုရားကြီးရဲ့ဩဝါဒအတိုင်းဗမာပြည်တွင်မကဘဲနဲ့ကဘာရှိအောင်မဲဖို့နိဗ္ဗာန်နဲ့လျော်တဲ့ဝိပဿနာအကျင့်ကိုကျင့်နေကြတယ်ခုလည်းပဲသူသူညာညာမရှိဘဲနဲ့ ဝိပဿနာအလုံးလေးနဲ့နေပြီးတော့ရှုပြီးတော့နေကြဆရာတော်ဘုရားကြီးဖြစ်ဩဝါဒအတိုင်းဩဝါဒအတိုင်းဘုံလုံးမှာပဲသို့တော့ပုထုဇဉ်မပြောနဲ့သောတာပန်ဒီတောင်မနေနိုင်ဘူးဝိနေတာကတော့အဲ့တော့ညီတော်အနန္ဒာငိုတော်မူတာပဲသို့တော်လည်းပဲလူမသိရင်ကောင်းနေမျက်ကြီးကြတော့ပေါ့ အဲ့ဒါလိုပဲပူဇော်တဲ့နေရာနောက်ဆုံးပူဇော်ခြင်းနဲ့မိမိတို့တတ်နိုင်သလောက်ပူဇော်ပြီးဒီကနေ့နေ့နဲ့ပါငါဆိုလို့ရှိရင်တော့ပြီးသွားပါပြီအဲ့တော့ဆရာတော်ဆရာကြီးကအလိုမရှိတော့လည်းပဲအလိုရှိတဲ့အတိုင်းဆရာတော်ဆရာကြီးအလိုရှိတာကို ဖြည့်မယ်ဆိုလို့ရှိရင်တော့ တရားအာမထုတ်ရသေးတဲ့ပုဂ္ဂိုလ်တွေကအာထုတ်ကြဖို့ထုတ်ပြီးသားပုဂ္ဂိုလ်တွေကလည်းမပြည့်စုံသေးတဲ့ပုဂ္ဂိုလ်တွေကပြည့်စုံအောင်အာထုတ်ကြဖို့ပြည့်စုံပြီးသားပုဂ္ဂိုလ်တွေကလည်းပဲတော်တော့ပြီးတော့ရမနေပဲနဲ့ဆက်ပြီးတော့အာထုတ်ကြဖို့အဲ့ဒီမဲ့ဖို့နိဗ္ဗာန်နဲ့လျော့တဲ့အကျင့်ဟာဘယ်သူတုံးဆိုတော့ဝိပဿနာတဲ့ဝိပဿနာဆိုတာပါဠိစကားပါဗမာစကားမဟုတ်ဘူး ပါဠိစကားဖြင့်နေတော့ဝိပဿနာကိုဝိဝိဒေနာအာကာရိနာပတ္တိတိဝိပဿနာလို့ဒါကစာသမားကြီးအလိုအားဖြင့်အထူးထူးသောအချင်းအရာအားဖြင့်အနိစ္စအစရှိတဲ့အထူးထူးသောအချင်းအရာအားဖြင့်ရှုတတ်တဲ့ဉာဏ်ကိုဝိပဿနာလို့ခေါ်တယ်လို့ဒါကသူစာတော့လူတိုင်းနားမလဲဘူး လူတွေနားလည်အောင်ပြောရလို့ရှိရင်မြင့်ပေါ်ရပေါ်ရရှုတာပူတာလေးပေါ်ရင်ပူတာရှုအေးတာပေါ်ရင်အေးတာရှုပေါင်းတာပေါ်ရင်ပေါင်းတာရှုဘိန်းတာပေါ်ရင်ဘိန်းတာကြွရင်ကြွတာလှမ်းတာချတာကွေးတာဆန့်တာမြက်တောင်းခတ်တာစားတာတောက်တာကအစုံလုံးအဲ့ဒီလို ပေါ်ရရှုနေတဲ့ဥစ္စာဒီညာကိုဝိပဿနာလို့ခေါ်ပါတယ် အဲ့ဒီညာရှိတဲ့ပုဂ္ဂိုလ်ကိုမှယောဂီလို့ခေါ်တယ်သူအဲ့ဒီတော့ဆရာတော်ဘုရားကြီးရဲ့အလိုတော်ကြအတိုင်းရအောင်အာကတော့ကိစ္စပြီးသွားလို့ရှိရင်ပူဇော်သားကပန်းနန်းသားနဲ့ပူဇော်နိုင်တဲ့ကိုကြိုက်တယ်လို့ပူဇော်နိုင်တဲ့အဲ့ဒီနောက်မှာသူဆရာတော်ဘုရားကြီးရဲ့အကြိုက်ဆုံးဖြစ်တော်မူတဲ့ဖရာလည်းအကြိုက်ဆုံးဖြစ်တော်မူတဲ့ဝိပဿနာအလုပ်လုပ်ပြီးတော့တမက်တဖို့ရဖို့ရလိုပါတယ်။

ဝိပဿနာညာခေါ်တဲ့မေဖို့နိဗ္ဗာန်နဲ့လျောတဲ့မေဖို့နိဗ္ဗာန်ကိုပို့ပြီးတတ်တဲ့ပေါ်ရပေါ်ရရှုမှတ်တဲ့အတိလေးကိုကားပြီးတော့ရှုမှတ်နိုင်ကြပါစေရှုမှတ်တဲ့အတိုင်းမိမိတို့အလိုရှိတဲ့ဆရာတော်ဘုရားကြီးမြတ်စွာဘုရားနှင့်တကွာအလိုရှိတဲ့နိဗ္ဗာန်ကိုမဉဏ်ဘုံဉဏ်နဲ့ဆက်ရောက်မျက်မှောက်ပြုနိုင်ကြပါစေ